ဒီကနေ့1359ခုနှစ်ဝါကောင်လပြည်နေ့1998ခုနှစ်ဩဂုတ်လ18ရက်တနင်္လာနေ့နေ့လယ်3နာရီခွဲအချိန်မှာဘုန်းကြီးတို့တရားဝဲစသည်ဘာတရားဟောရဓမ္မစကြာတရားဟောခဲ့ပြီမဟုတ်လားဟမ်ဟောခဲ့ပြီမဟုတ်လားဗါတဲ့ဟောတော့ဟောပါတယ်ဘာလို့နေသေးရော မပြည့်စုံသေးဘူးအမှမပြည့်စုံမှန်းလည်းသိတယ်ကိုနော်ဒီလိုဆိုရင်ပဲဆိုးလည်းမပြည့်စုံသေးဘူးဆိုတာသိရောနော်အရင်သတင်းဘက်ကသစ္စာ၄ပါးအကျဉ်းချုပ်ပြောခဲ့တယ်မဟုတ်လားသစ္စာ၄ပါးအကျဉ်းချုပ်ပြောခဲ့တယ်တဲ့ဘယ်ဒီဓမ္မစကြာဟောတာဘယ်နှစ်သတင်းဖြစ်သွားပါလဲသုံးသတင်းသုံးသတင်းဖြစ်သွားပြီဟုတ်ကလားအဲ့ဒါသုံးသတင်းမှာ အကျဉ်းချုပ်ပထမပြောလိုက်အောင်မယ်လို့နောက်မှမကျင်းမကျယ်လေးပြောမယ်လို့ဒီလိုပြောတယ်မဟုတ်လားအခုအကျဉ်းချုပ်အဆုံးသတ်သွားကြလားမသတ်သေးဘူးမသတ်သေးဘူးပြီးခဲ့တဲ့သတင်းပတ်ကသစ္စာ၄ပါးကိုမြတ်စွာဘုရား၃ပိုင်းပိုင်းနဲ့အပြန်၃ပြန်လို့ခေါ်တယ်အဲ့ဒါမှာသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်လို့၃ပါးရှိတယ် จิต၃မျိုးရှိတယ်မှာပြီးခဲ့တဲ့သတင်းဘက်ကသစ္စာဉာဏ်ကိုပြောခဲ့တာသစ္စာဉာဏ်ဆိုတာဒါအမှန်တရားပဲလို့သိတာဘယ်တော့မှမမှားဘူးဒါအမှန်ပဲလို့သိတာအဲ့ဒါသစ္စာဉာဏ်အဲ့တော့အမှန်တရားကိုသဘောတူရပေါင်းပြီးခွဲလိုက်တဲ့အခါကျတော့၄မျိုးတွေ့တယ်ဆင်းရဲတာရယ်ဆင်းရဲရဲ့အကြောင်းရယ် ဆင်းရဲငြိမ်းခြင်းရဲ့ဆင်းရဲငြိမ်းချောင်းအကျင့်လန်းရဲ့လို့လေးမျိုးတွေ့တော့အာဒါဖြင့်ဆင်းရဲအမှန်ပဲလို့သိတာဒါသစ္စာညာဒါဖြင့်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲလို့သိတာဒါသစ္စာညာဒါဖြင့်ဆင်းရဲချုပ်ငြိမ်းခြင်းအမှန်ပဲလို့သိတာသစ္စာညာဒါဖြင့်ဆင်းရဲချုပ်ငြိမ်းချောင်းအကျင့်လန်းအမှန်ပဲလို့သိတာသစ္စာညာ ပါဠိလိုပြောရင်ဒါဒုက္ခသစ္စာပဲလို့သိတာဒါသမုဒယသစ္စာပဲလို့သိတာဒါနိရောဓသစ္စာပဲလို့သိတာဒါမေဃသစ္စာပဲလို့သိတာဟာသစ္စာညာမြန်မာလိုပြောရင်တော့ဒါဖြင့်ဆင်းရဲအမှန်ပဲလို့သိတဲ့ညာဒါဖြင့်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲလို့သိတဲ့ညာဒါဖြင့်ဆင်းရဲချုပ်ငြိမ်းခြင်းအမှန်ပဲလို့သိတဲ့ညာ ဒါဖြင့်ဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်ပဲလို့သိတဲ့ဉာဏ်အဲ့ဒီသိတဲ့ဉာဏ်ကိုသစ္စာဉာဏ်ခေါ်တယ်ဒီတော့ဒါဆင်းရဲအမှန်ပဲလို့သိတာဘယ်ဟာလဲဆင်းရဲအမှန်ယုံနဲ့နာဒါပဲအဲ့ဒါကိုပဲမြတ်စွာဘုရားကတန်ခိတ်ဒေနပင်စုပါဒာနိခန္ဓာဒုက္ခလို့တန်ခိတ်ဒေနအချင်းချုပ်ပြောရရင်ပင်စုပါဒာနိခန္ဓာ ဥပါဒါနဲ့ခန္ဓာ၅ပါးတို့သည်ဒုက္ခဆင်းရဲတို့ကြီးပေသည်ဥပါဒါနဲ့ခန္ဓာ၅ပါးဆိုတာယုံနဲ့နံကိုပဲပြောတာပဲဒါတွေကဆင်းရဲကြီးပဲတဲ့သို့တော်လည်းပဲနာအကုန်လုံးတော့မပါဘူးပေါ့မေစိတ်ဖို့စိတ်စေတသိက်နိဗ္ဗာန်အဲ့ဒါကတော့ဥပါဒါနဲ့ခန္ဓာလည်းမပါဘူးမေစိတ်ဖို့စိတ် စေတသိက်နဲ့နိဗ္ဗာန်မှတပါးကြံတဲ့ယုံနာမှန်သမျှဟာစွဲလန်းစရာအစုတရားဥပါဒာနဲ့ခန္ဓာအဲ့ဒီဥပါဒာနဲ့ခန္ဓာတွေဟာဒုက္ခသစ္စာဆင်းရဲအမှန်ပဲနောက်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်သမှုရိယသစ္စာဘယ်သူလဲလိုချင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာ ဒီလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာဟာဖြင့်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ပဲလို့သိတာအဲ့ဒါသစ္စာညာနောက်အကြောင်းတဏှာချုပ်ငိမ့်တဲ့အတွက်အကျိုးယုံနံဆင်းရဲမဖြစ်ပေါ်ပဲလုံးဝငြိမ့်သွားတာဟာဖြင့်និရောဓသစ္စာဆင်းရဲချုပ်ငြိမ့်ခြင်းအမှန်ပဲလို့သိတာယုံနံ လုံးဝငြိမ့်ပြီဆိုလို့ရှိရင်တော့ရုပ်ဆင်းရဲနာမ်ဆင်းရဲရှိသေးလားမရှိတော့ဘူးဒါဖြင့်ရုပ်ဆင်းရဲနာမ်ဆင်းရဲငြိမ့်ရင်ရုပ်ဆင်းရဲနာမ်ဆင်းရဲမှတပါတခြားဘာဆင်းရဲရှိသေးလဲဘာမရှိတော့ဘူးအဲ့တော့ဆင်းရဲလုံးဝမငြိမ့်မေဘူးလားအဲ့ဒါဒါဖြင့်និရောဓတစ္ဆာဆင်းရဲချုပ်ငြိမ်းခြင်းအမှန်ပဲတခြားတခြားဆင်းရဲငြိမ်းနေတယ်ဆိုတာမဟုတ်ဘူးဓမ္မသာလင်အမှန်ပဲလို့ ဆင်းရဲချုပ်ငြိမ်းခြင်းအမှန်និရောဓသစ္စာကိုသိတဲ့ဉာဏ်သစ္စာဉာဏ်ဒါဖြင့်ဒီဆင်းရဲချုပ်ငြိမ်းတဲ့သဘောကိုဘလို့ဆက်ရောက်နိုင်တယ်လဲဆိုတော့ဆင်းရဲချုပ်ငြိမ်းကြောင်းအကျင့်ကိုကျင့်ရင်ဆက်ရောက်နိုင်တယ်အဲ့ဒီဆင်းရဲချုပ်ငြိမ်းကြောင်းအကျင့်ကဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးပဲမဂ္ဂင်၈ပါးဟာဖြင့်ဆင်းရဲချုပ်ငြိမ်းကြောင်းအကျင့်ဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်သို့ဆက်ရောက်ကြောင်းအကျင့် လမ်းအမှန်ပဲလို့သိတာဟာသစ္စာဉာဏ်ပဲမေဃသစ္စာပြီးတော့မှမြတ်စွာဘုရားကသစ္စာအဲ့ဒီသစ္စာဉာဏ်ကိုတော့ဘုန်းကြီးတို့ပြိဿတိပါတယ်ဣဒံခောပနာဘိကဝေဒုက္ခံအရိယသစ္စာဇာတိပိဒုက္ခဇရာပိဒုက္ခမရဏံပိဒုက္ခံ သောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခအပိယေဟိတံပယောကောဒုက္ခပိယေဟိဝိပယောကောဒုက္ခယံပိဿာနာလပတိတံပိဒုက္ခသံခိတ်ဒေနပင်စုပါဒာနေခန္ဓာဒုက္ခအဲ့ဒီမှာဇာတိပိဒုက္ခဇရာပိဒုက္ခနောက်ကဗျာတိပိဒုက္ခလို့တချို့စာမှာပါတယ်အဲ့ဒါစစ်စစ်ဝေဘာနဲ့ပညာရှင်များက ဒီဗျာတိပိဒုက္ခဆိုတဲ့ပါဠိမပါသေးဘူး။ဘာကြောင့်လဲဆိုတော့တခြားနေရာမှာဒုက္ခသစ္စာကိုပြတဲ့တုတ်ဒေသနာတော်တွေအမြောက်များစွာရှိတဲ့အဲ့ဒီတုတ်ဒေသနာတော်တွေမှာဒီဗျာတိပိဒုက္ခဆိုတဲ့ပါဠိမပါဘူးတဲ့။နာခြင်းนี่လဲဆင်းရဲဆိုတာကဘယ်ထဲသူကဝင်သွားသလဲဆိုဒုက္ခဒေါမနတဥပါယတဆိုတဲ့အဲ့ထဲဝင်သွားပြီးတော့တခါ အဲ့ဒီဗျာဒိပိဒုက္ခရဲ့နောက်ကတောကပရိဒေဝဒုက္ခဒေါမနတုပါယတာဒုပိဒုက္ခအဲ့ဒီစကားလည်းပဲအခုခေတ်စာအုပ်တွေထဲမှာဓမ္မစကြာစာအုပ်တွေထဲမှာမပါဘူးတဲ့ဒါကတော့ပါရမယ်တဲ့။ဘာကြောင့်လဲဆိုတော့ဒုက္ခသစ္စာကိုဖွင့်တဲ့အဖွင့်ထဲမှာသောကပရိဒေဝဒုက္ခဒေါမနတဒါကိုဖွင့်တဲ့အဖွင့်တွေရှိနေတယ်တဲ့။ပြီးတော့တခြားတခြား ဒုက္ခသစ္စာဟောတဲ့ဒေသနာတော်တွေသစ္စာဝိပင်းတို့လို့ဒေသနာတော်တွေမှာတရားက ပါတယ်တဲ့သောကပရိဒေဝဒုက္ခဒေါမနတုပါဒဒုက္ခနောက်မှအရေးအကူချွတ်လွယ်ချွေညာလို့မလို့ကြတာကြပူရာပူအဲ့လိုဖြစ်တယ်နဲ့တူတယ်တဲ့ပညာရှင်များအဲ့လိုဆိုတဲ့ဒါကြောင့်ဘုန်းကြီးတို့လည်းအဲ့ဒီတိုင်းသဘောကျကျေးဇူးတော်ရှင်မဆီဆရာတော်ကြီးလည်းဒါတိုင်းသဘောကျတယ်ဒါကြောင့် ဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခောခြံနဲ့ပြီးတော့မှသောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခပြီးတော့မှအပိယဟိတံပယောကောဒုက္ခောပိယဟိဝိပယောကောဒုက္ခောယံပိဿနာလပတိတံပိဒုက္ခံတံခိတ်ဒေနပင်စုပါဒာနေခန္ဓာဒုက္ခအဲ့ဒီပင်စုပါဒာနေခန္ဓာနောက်က ပင်စုပါဒနခန္ဓာပိဒုက္ခလို့တလုံးလေးအပူပါတယ်အဲ့ဒါကလည်းမပါရဘူးအဲ့ဒါလို့ပါလိုက်တော့အဓိပ္ပာယ်ကဘာဖြစ်သွားလဲဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးလဲဆင်းရဲပဲလို့ဒီလိုအဓိပ္ပာယ်လဲဆိုတဲ့စကားလုံးလေးပါတယ်အမှန်တော့ဒီနေရာမှာမြတ်စွာဘုရားအဘောကလဲဆိုတဲ့အဓိပ္ပာယ်မလို့အကျဉ်းချုပ်ပြောလိုက်တာကဲလေ ဒုက္ခတွေပျော်နေပြီဆိုလို့ရှိရင်မကုံနိုင်တော့ဘူးအချင်းချုပ်မှတ်ထားကြတော့အချင်းချုပ်ကတော့ဘယ်လိုလဲဆိုတော့ဥပါဒာနဲ့ခန္ဓာ၅ပါးဒုက္ခဒီလိုမှတ်တာအဲ့ဒါလိုမိန်ကြားလို့ဒါကြောင့်လဲဆိုတဲ့စကားလုံးလေးပါစရာမလိုမလိုတော့လဲလို့အတိပ္ပယ်ထွက်တဲ့ပိဆိုတဲ့စကားလုံးလေးလည်းမပါရအောင်ဒါကြောင့်တန်ခိတ်ဒေနပင်စုပါဒာနခန္ဓာဒုက္ခ ဒါဓမ္မစကြာစာအုပ်တွေကအများကြီးမလို့ပေါက်တာမလို့ပေါက်တော့အဲအဲ့ဒါလေးတွေအဲချွင်းတာလေးတွေဒါလေးတွေရှိအဲ့ဒါပြီးတဲ့အခါကျတော့မှသမှုရိယသစ္စာဣဒံခောပနာဘိကဝေဒုက္ခသမှုရိယံအရိယသစ္ဆံယာယံတဏပောနောဘဝိကာနန္တိရာဂသဟဂတတတရတတရာပိနန္တိနိတယတိဒံကာမတဏဘဝတဏဝိဘဝတဏ အယမေဝဒုက္ခသမှုရိယအရိယသစ္စာဒီတော့အဲ့ဒါတစ်ခုလုံးရဲ့ဆိုလိုချက်ကတော့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ဟာတဏှာပါပဲဒါပါပဲလူရင်းကဒါကြောင့်မလို့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ကိုသိတဲ့ဒီညာနဲ့သစ္စာညာပြီးတဲ့အခါကျတော့မှတတ္တယေဝတဏှာယအတေသဝိရာဂနိရောဓ နိရောဓောသာဂောပฏิနေတကောမုတ်တိအနာလယောအယမေဝဒုက္ခနိရောဓောအရိယသစ္ဆံအဲ့ဒီအကြောင်းဖြစ်တဲ့တဏှာငြိမ်းတော့အကြောင်းငြိမ်းတဲ့အတွက်သူ့ရဲ့အကျိုးဆင်းရဲကမဖြစ်ပေါ်တော့ဘူးမဖြစ်ပေါ်ရတဲ့မဖြစ်ပေါ်တဲ့အတွက်ဆင်းရဲလုံးဝငြိမ်းသွားတယ်အဲ့ဒီဆင်းရဲလုံးဝငြိမ်းတာဘာလဲဆိုတော့နိဗ္ဗာန်လို့ခေါ်တယ် ဒီတော့ဒါဖြင့်ဆင်းရဲငြိမ်းမှု အမှန်ပဲဘာကြောင့်လဲဆင်းရဲရဲ့အကြောင်းဖြစ်တော့တဏှာကိုပယ်လိုက်နိုင်လို့အဲ့ဒီတဏှာကင်းသွားချုပ်သွားငြိမ်းသွားတဲ့အတွက်သူ့ကြောင့်ဖြစ်ပေါ်ခွင့်ရှိတယ်ဆင်းရဲမဖြစ်ပေါ်ပဲငြိမ်းနေတဲ့အတွက်ဒါဖြင့်တကယ်ဆင်းရဲငြိမ်းအစ်စ်အစ်စ်အမှန်ဆင်းရဲငြိမ်းခြင်းပဲတခြားတခြားဟာတွေဆင်းရဲငြိမ်းခြင်းအစ်စ်မှမဟုတ်ဘူး အကြောင်းတဏမငြိမ့်သေးသမျှတော့အကျိုးဆင်းရဲကဖြစ်ပေါ်မှာပဲအဲ့လိုဆိုရင်ဆင်းရဲမငြိမ့်သေးဘူးအကြောင်းတဏမငြိမ့်သေးပဲနဲ့ဒါဖြင့်ဆင်းရဲရင်းရဲအမှန်ပဲလို့ဆိုကြပါစို့စိတ်ကလေးတဏှာကြီးနှစ်နာရီအာယုန်တစ်ခုတည်းပေါ်မှာငြိမ့်အောင်ထားနိုင်ရုံမျှနဲ့ဒါဆင်းရဲငြိမ့်တဲ့သဘောဆိုရင်မှန်တယ်လို့ခေါ်မလားမခေါ်မှားတယ်လို့ခေါ်မလားဘာကြောင့်တဏှာကမငြိမ့်သေးလို့ဟုတ်တယ်မဟုတ်လား ဆင်းရဲခြင်းရဲ့အကြောင်းတဏှာမှမငြိမ့်သေးဘူးဆိုလို့ရှိရင်သူ့ကြောင့်ဖြစ်တဲ့ဆင်းရဲကဖြစ်ပေါ်အောင်မှာပေါ့အဲ့လိုဆိုရင်ဆင်းရဲငြိမ့်အမှန်ဆင်းရဲငြိမ့်ခြင်းအမှန်လို့ဖြစ်နိုင်မှာမလားဒါကြောင့်မို့အကြောင်းတဏှာငြိမ့်လို့မို့လို့အကျိုးဆင်းရဲမဖြစ်ပေါ်ပဲငြိမ့်နာမှသာလင်းဆင်းရဲငြိမ့်ခြင်းအမှန်និရောဓတစ္စာလို့သိတာကိုလည်းတစ္ဆာညာ အဲ့ဒါကိုဘာခေါ်လဲဆိုတော့အနုပါဒနိရောဓခေါ်တယ်အနုပါဒနိရောဓဆိုတာမဖြစ်ပေါ်တော့ပဲချုပ်ငိမ့်နေခြင်းဒါပြောတာမူလကဖြစ်နေတာချုပ်ငိမ့်သွားတာပြောတာမဟုတ်ဘူးသူဖြစ်ကိုမဖြစ်ပေါ်လို့ချုပ်ငိမ့်နေတာဘာကြောင့်မဖြစ်ပေါ်လဲဆိုတော့သူရဲ့အကြောင်းတဏှာကငိမ့်နေအကြောင်းတဏှာကမရှိတော့ဒီဆင်းရဲဟာဖြစ်ကိုမဖြစ်ပေါ်တော့အဲ့မဖြစ်ပေါ်တာကိုပဲ ချုပ်ငိမ့်တယ်လို့ခေါ်တော့အနုပါဒနိရောဓဒါမှဆင်းရဲငြိမ်းခြင်းအမှန်နိရောဓသစ္စာအမှန်ပြီးတော့မှဣဒံခောပနာဘိကဝေဒုက္ခနိရောဓဂ ामिनि ပฏิပဒာအရိယသစ္ဆံအယမေဝအရိယော အထင်ကြီးကောမကောတေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယမောသမ္မာတတိသမ္မာသမာဓိအဲ့ဒီ င်းရဲငြိမ်းရာသို့ရောက်တဲ့အကျင့်လန်းဆိုတာရှိပါတယ်။မုတ်ချဒီအကျင့်လန်းကျင့်ရင်အဲ့ဒီဆင်းရဲငြိမ်းရာသို့ဆက်ရောက်မှသိကြတယ်။ဒါပြင်အဲ့ဒီအကျင့်လန်းကဘယ်ဟာလဲဆိုမဂ္ဂင်၈ပါးအကျင့်တရားပဲတဲ့။အဲ့ဒီမဂ္ဂင်၈ပါးအကျင့်တရားသာကျင့်မုတ်ချဆင်းရဲငြိမ်းမယ်။ဒါကြောင့်ဒီမဂ္ဂင်၈ပါးအကျင့်အကျင့်တရားဟာဆင်းရဲ ငြိမ်းချောင်းအကျင့်လန်းအမှန်ပဲလို့သိတာတစ္ဆာညာမေဃတစ္ဆာပဲလို့သိတာတစ္ဆာညာမေဃဆိုတာအကျင့်လန်းဘာအကျင့်လန်းလဲဆင်းရဲငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအဲ့ဒီလေးမျိုးနဲ့မြတ်စွာဘုရားကတစ္ဆာညာလေးမျိုးမိန့်ကြပြီးတော့တယ်ပြီးတော့အခါကျတော့မှကိစ္စညာဆက်ပြီးမိန့်ကြတယ်အဲ့ဒီအမှန်တရားတွေနဲ့ပတ်သက်လို့ ပြုလုပ်ရမယ့်ကိစ္စဒီအမှန်တရားတွေကိုသိနိုင်မှုရာအတွက်ဘလို့ကိစ္စတွေလုပ်ရမလဲဆိုတော့ဆင်းရဲအမှန်တရားကိုပိုင်းပိုင်းခြားခြားသိရမယ်ဒါဖြင့်ဆင်းရဲအစစ်အမှန်ပဲလုံးဝချမ်းသာမဟုတ်ဘူးနည်းနည်းလေးမှမရောဘူးဆင်းရဲအစစ်မှန်ပဲလို့သေသေးချာချာသိရမယ်ပိုင်းပိုင်းနိုင်နိုင်သိရမယ်ပြပြသားသားသိရမယ်ပြက်ပြက်သားသားသိရမယ်ရှင်းရှင်းလင်းလင်းသိရမယ်တစ်တစ်ခွာခွာသိရမယ် အဲ့ဒါဘယ်ဟာလဲဆင်းရဲအမှန်တရားယုံနဲ့နာဥပါဒာနဲ့ခန္ဓာ၅ပါးဟုတ်လားဒီဥပါဒာနဲ့ခန္ဓာ၅ပါးဆိုလဲယုံနဲ့နာဟာဆင်းရဲအမှန်ပဲဒါပြန်အဲ့ဒီဆင်းရဲအမှန်ပါအသုံးကြလဲသူ့ကိုပိုင်းပိုင်းခြားခြားပြက်ပြက်သားသားပြီးပြီးပြင်းပြင်းကြီးကြီးလင်းလင်းသိရမယ်သူနဲ့ပတ်သက်တဲ့ဆောင်ရမယ်ကိစ္စကသူ့ကိုပိုင်းပိုင်းခြားခြားသိခြင်းကိစ္စဆောင်ရမယ် ရုပ်ရဲ့ဆင်းရဲကိုမသိသမျှနာမ်ရဲ့ဆင်းကိုဆင်းရဲဆင်းရဲကိုမသိသမျှမသိသေးသမျှအဲ့ဒီရုပ်နာမ်ပေါ်မှာတွယ်ညှိနေတဲ့တဏှာမဖြစ်ပေါ်နိုင်ဘူးလားအဲ့တဏှာဖြစ်ပေါ်ပြီဆိုရင်တဏှာကြောင့်ဘာထပ်ပေါ်အောင်မလဲအဆင်းရဲထပ်ပေါ်အောင်မှာပေါ့အဲ့ဒီတော့အဲ့ဒီညှိတွယ်မှုတဏှာပယ်နိုင်မှုဆိုတာဆင်းရဲကိုဆင်းရဲပဲလို့အမှန်တိုင်းသိဖို့မလိုဘူးလားအဲ့ဒါကိုပြောတာ ဣဒံခောပနာဘိကဝေဒုက္ခံအရိယသစ္ဆံပရိညေယံတိမေဘိကဝေပုဝေနနုတုတေတုဓမ္မေတုသကုံဥတ္ပါရိညာဏဥတ္တပါရိပညာဥတ္တပါရိဝိဇာဥတ္တပါရိအာလောကောဥတ္တပါရိဥဒ္ဒပါတိလားဥဒ္ဒပါတိလားဥဒ္ဒပါတိဟိုပါဠိသရဏီအရာဆိုလို့ရှိရင်အဲ့ဒီဥဒ္ဒပါတိဆိုတဲ့စကားလုံးကဥရဲ့ အပါဒိရဲ့အဲ့ဒီစကလုံးနှလုံးစပ်ထားတာဥရဲ့အပါဒိရဲ့အဲ့ဒီမှာအပါဒိဆိုတာဖြစ်ပေါ်တာပဲအဲ့ဒါကမှရှေ့ကဥလေးထည့်ပေးလိုက်တယ်ဥလေးထည့်ပေးလိုက်တော့ဥအပါဒိပါဠိသရဏီကတော့ဘယ်လိုပြောရလဲဆိုတော့ရှေ့ကဥရှိလို့မလို့နောက်ကအရဲမှာဓာတွေလေးထည့်လိုက်ပါတဲ့အဲ့ဒါနဲ့ဥဒ္ဒပါတိဖြစ်ရမယ်တဲ့သင်္တကရက်ကတော့အဲ့လိုမဟုတ်သင်္တကရက်ကတော့ ဥလေးဟာသူကဥတတက်ကလေးမဟုတ်ဘူးအဲ့ဒီဥနောက်ကဓာတွေအသက်ကလေးနဲ့ပါတယ်ဥဒအပါဒီလို့အဲ့လိုရှိတယ်သင်္တကရိုက်ကဥဒအပါဒီလို့ရှိတော့အဲ့ဒီဓာတွေလေးကအသက်ခအသက်ရှိတဲ့ဓာတွေလေးဆိုတာသူထဲမှာအာအာအီဥဆိုတဲ့တရမပါသေးဘူးဆိုတဲ့အဓိပ္ပာယ်အသက်ကလေးတတ်ထားတာဗမာမှာလည်းအတူတူပါပဲဥမာဆိုကြပါစို့ ဒေါ်စိန်ဆိုပါစို့ဘလို့ရေးတော့စာလုံးလုံကြီးတင်နတ်သစိန်ကိုင်နားငယ်ဘောကအတကလေးဖြုတ်လိုက်မယ်ဘယ်လိုဖတ်မလဲဒေါ်စိန်နာဟုတ်ကလားအဲ့တော့ကိုင်အတကလေးဖယ်လိုက်မယ်အတကလေးတတ်လိုက်ထပ်တတ်လိုက်မယ်ဘယ်လိုဖတ်မလဲဘာကြောင့်အတမပါတော့ဒေါ်စိနာလို့ဖတ်ပြီးတော့အတပါတော့ဘာကြောင့်ဒေါ်စိန်လို့ဖတ် အဲအဲ့ဒါပြောတာဟိုရင်အတက်ကလေးကအမှတ်သားလေးဘာအမှတ်သားလေးလဲဆိုတော့ဒီနာငယ်ထဲမှာတဲ့အတ္တရလည်းမပါသေးပါဘူးအာတရလည်းမပါသေးပါဘူးအီအီဥဥလည်းမပါသေးပါဘူးတဲ့နာနဲ့အတွဲရင်နာနာနဲ့အာတွဲရင်နာနာနဲ့ဤတွဲရင်နိနာနဲ့ဤတွဲရင်နိနာနဲ့ဥတွဲရင် နုနားနဲ့ဥတွဲရဲ့နုအဲ့ဒါသရတွေပေါ့အဲ့တော့အဲ့ဒီအတက်ကလေးရဲ့အမှတ်သားလေးကဒီနာထဲမှာအလည်းမပါသေးပါဘူးတဲ့အာလည်းမပါသေးဘူးအီအီဥဥဆိုတဲ့သရတွေလည်းမပါသေးဘူးတဲ့သူဟာနာငယ်ဆိုတဲ့ဘီးလေးတက်တက်ပဲရှိသေးတယ်ဒါကြောင့်သူ့အတန်ပြေးမထွက်နိုင်ဘူးတဲ့အတန်ပြေးကဘယ်လိုထွက်တာတော့နာနာနီနီလို့ထွက်တာအတန်အပြည့်ထွက်တာ အခုကတဝက်ထဲထက်ထွက်တာတယ်မဟုတ်လားဘယ်လိုလဲအမှန်ထွက်ရမှာကဒေါ်စင်းအဲ့လိုထွက်ရမှာစင်းစိကတော့အတန်ပြည့်ပဲနားငယ်ကြတော့အတန်တွဲထွက်တော့ဟင်းဒီလောက်ပဲထွက်တယ်ဒေါ်စင်းအဲ့ဒါကိုဗမာကလွယ်အောင်ထွက်လိုက်တော့ဒေါ်စိန်ဖြစ်သွားတာဟုတ်ကဲ့လားအဲ့တော့အတန်တဝက်ပဲရှိပြီးတော့ သူ့ကိုအတန်ပြေးထွက်နိုင်အောင်နာနဲ့အနဲ့တွဲပေးလိုက်ရင်ဘယ်လိုထွက်မလဲနာဒေါ်စိနာမဟုတ်ဘူးလားတကယ်လို့သာအဲ့ဒီနာလေးနဲ့အာလေးနဲ့တွဲပေးလိုက်ရင်ဒေါ်စိနာတကယ်လို့သာဤလေးနဲ့တွဲပေးလိုက်ရင်ဒေါ်စိနီတကယ်လို့သာဤလေးနဲ့တွဲပေးလိုက်ရင်ဒေါ်စိနီဟုတ်ကဲ့လားအဲ့တော့ကခခခငါအစာရတဲ့ဘီးတွေဟာသူတို့ထဲမှာအာအာအီဥဆိုတဲ့ သရအမှန်နေမပါသေးဘူးမတွဲရသေးဘူးဆိုရင်အဒီဒီဟာဖြစ်ရင်သရနဲ့မတွဲရသေးပါဘူးလို့အမှားအသားပြရင်လို့အပေါ်ကအသကလေးထည့်လိုက်တာဟိုဟိုရင်လို့ပေါ့ဟိုကလမရိမှာဒီမျက်ကုံးနှစ်ခုအလယ်ကအနီကွင်းလေးကွင်းကွင်းထားတာအနီဇက်ကလေးထိုးထိုးထားတာရှိတယ်မလားအတိဘယ်ပါတော့ပြီးပြီးသားတဲ့ ပြီးပြီးသားတဲ့လာမထိနဲ့မီးပွင့်သွားမယ်တဲ့ဟုတ်ကဲ့လားနားလဲလားနားလဲတယ်နော်အဲဒါနဲ့အဲ့ဒီအနိသက်ကလေးမပါရင်နော်โอเคဟုတ်တယ်မလားအင်းဟိုတောင်အာဖရိကမှာကြတော့တောင်အာဖရိကမှာနီဂရိုမှာကပလီမာတွေလေသူတို့အများအားခေါင်းစည်းထားတယ် ခေါင်းပဝါစီးစီထားတယ်တော်တော်ကြီးကြီးပါပဲအဲ့ဒါတွေစီးတာတွေပဲများတယ်မစီးတာမတွေ့ရသလောက်ပါပဲအဲ့ဒါနဲ့မေးကြည့်တော့သူတို့အမြဲတမ်းဘာလို့ခေါင်းစီးတာတော့ဆိုခေါင်းစီးထားတဲ့ဒကမတွေကအိမ်တော်တွေတဲ့မစီးတာတွေကအိမ်တော်မကြသေးဘူးတဲ့အဲ့ဒီတော့အဲ့ဒီစီးတဲ့အမှားသားက စီးပြီဆိုလို့ရှိရင်တော့ရှိပါပြီတရနဲ့တွဲပြီးသားပါလို့ပြောတာမစီးသေးဘူးဆိုလို့ရှိရင်တော့မတွဲရသေးဘူးအဲအဲ့ဒီသဘောပဲဒီလားအဲ့ဒီကခခခကအစိုက်တဲ့ကြီးတွေဟာသူတို့ထဲမှာတဏမတွဲရသေးဘူးဆိုလို့ချင်းသူတို့ပေါ်ကအတကလေးအဲ့ဒါကိုပဲရှေ့ကတကွန်လွှားလို့ခေါ်တယ်မဟုတ်လားတကွန်လွှားတယ်လို့ခေါ်တယ်အတကလေးတင်ထားတယ် အဲ့တော့အသက်ကလေးတင်ထားပြီဆိုလို့ရှိရင်တော့သရနဲ့မတွဲသေးပါဘူးပြေးကြီးသက်သက်ပါပြေးကြီးသက်သက်ဆိုရင်အပန်ကတဝက်ပဲရှိတယ်အပြည့်ထွက်လို့မရဘူးအဲ့တော့သရတစ်ခုခုနဲ့တွဲမိရင်တော့အပေါ်ကဒဂွန်လွှားလေးပြုတ်သွားရောဒဂွန်လွှားလေးမရှိဘူးဆိုလို့ရှိရင်တော့အော်ဒါဖြင့်သူသရနဲ့တွဲပြီပဲလို့သိအာနဲ့တွဲရင်နာလို့ဖြစ်လိမ့်မယ်အာနဲ့တွဲရင် နာလို့ဖြစ်လိမ့်မယ်ဤနဲ့တွဲရဲ့နိလို့ဖြစ်လိမ့်အဲ့လိုဖြစ်လိမ့်သဘောပေါက်တယ်နော်ဟိုသရာတင်းနေတာဘုံညဟုတ်ကဲ့လားသရာတင်းနေတာဒီတော့အဲ့ဒီဥဒအပါတိဆိုတဲ့စကလုံးမှာပါဠိမှာတော့ဥပြည့်နောက်ကဓာတွေအတတ်ကလေးနဲ့မပါဘူးဥဥတတပဲသင်္ကရိုက်ရတော့ဥဒအပါတိလို့ရှိတယ် နောက်ကဓာတွေလေးကအသက်ကလေးနဲ့အဲ့တော့ဓာတွေလေးကအသက်ကလေးနဲ့ဆိုတော့ဖတ်ရင်ဥဒ္အပါဒိဒီလိုပဲဖတ်ရအောင်ကဲဓာတွေလေးကသူ့ကြီးမနေခြင်းမဘူးဆိုလို့ရှိရင် သူနီးရသွားကြိုက်ရလိမ့်မဟုတ်ဘူးလားအမှန်အပြည့်ထွက်ခြင်းနဲ့ဆို तू နီးရသွားကြိုက်ရလိမ့်မယ်အဲ့တော့ तू နဲ့နီးတာဘာရှိတော့အရှိတယ်အရှိတော့သူ့နောက်ကအပဲ အဲ့ဓာတွေလေးကသွားကတ်လိုက်မယ်အဲ့တော့ဘီးနဲ့သရနဲ့ပေါင်းမိတော့အပေါ်ကအသက်ရှိသေးလားမရှိတော့ဘူးအဲ့ဒီတော့ဘယ်လိုဖတ်ဥဒပါတိဥဒပါတိမဟုတ်တော့ဘာကြောင့်လဲဆိုတော့ဥထနဲ့အပါတိနဲ့တွဲထားတာဖြစ်တဲ့အတွက်ဓာတွေကနောက်တရသွားပြီးတော့တွဲတဲ့အခါမှာဥဒပါတိဟုတ်ကဲ့လားနားလည်ပြီနော်ဥဒပါတိကြအောင်မလား အဲ့ဒါလည်းမင်္ဂလာဖတ်တာလည်းဘုန်းကြီးကြုံတဲ့အခါပြောပါတယ်အနဝိဇာနိကာမာနိဖတ်ပါလို့ဟုတ်တယ်အဲ့ဒါအခုတိုင်းပဲအန်ရဲ့အဝိဇ္ဇရဲ့နှစ်ခုပေါင်းထားတာအန်ဝိဇ္ဇအန်အဝိဇ္ဇအဲ့ဒီနာငယ်ကသူ့မှာတရမပါဘူးတရမပါတော့သူ့ကြည်တက်တက်မနေနိုင်ပါဘူးတရမီးနေရမှာပဲသူနေနိုင်ပါမယ်ဆိုတော့နာငယ်ကဘယ်တော့ကမ်း နောက်ကအဝိဇ္ဇာကအသွားကပ်မယ်သွားကပ်တော့ဘယ်လိုဖတ်မလဲအနဝိဇ္ဇာဟုတ်ကဲ့လားအနဝိဇ္ဇာမဟုတ်ဘူးအဲ့ဒါပြောနေတာနော်အနဝိဇ္ဇာမဟုတ်ဘူးဘာလဲအနဝိဇာနိကာမာနိဣဒံမင်္ဂလမုဒ္ဓမံအသေဝနာသာဘာလနံပဏိတာနိသသေဝနာ ပူဇာစပူဇနေယာနံဧတံမင်္ဂလမုဒ္ဓမံအဲ့ဒီမှာလဲပူဇာနေယာနံလို့ခွဲဖတ်တယ်မဟုတ်ဘူးပူဇနေယာနံပူဇနေယာနံအဲ့ဒီမှာလည်းပဲပေါင်းတာဘလို့ပေါင်းတော့ရှေ့ကစကလုံးက ပူဇဇာခွဲမှာအတတ်ပါတယ်ပူဇရှေ့ကစကလုံးကနောက်ကစကလုံးကအနေယအနေယာနံ အဲ့တော့ပုဇအနေယနာဇာခွဲလေးကသူ့ကြည့်မနေနိုင်ပါဘူးအမိရှိမှနေလို့ဖြစ်ပါတယ်ဆိုတော့ဘယ်သွားကပ်အသွားမိမယ်ဟုတ်တယ်မလားမိတော့ဘယ်လိုအတန်ဖြစ်မလို့ပူဇနေယနာပူဇနေယနာလားမဟုတ်ဘူးနော်ပူဇာစပူဇနေယနာဣတံမင်္ဂလမௌတ္တမံ မသိသေးခင် နားမလည်သေးတဲ့ခင်ဒီအမှားအမှန်ထွက်တာလဲဆိုနားလည်ရင်တော့အမှန်ဖြစ်အောင် ထွက်မှာပေါ့မဟုတ်လားနားလည်ရင်တော့အမှန်ဖြစ်အောင်ထွက်မှာပေါ့ကဲဆိုးနေကြတာဂိုင်းကိုဘသီလာယူကြဆိုတဲ့အခါကျတော့အဟံဗန္တေတိသရဏေနသဟာနဝင်္ဂသမဏာကတံဥပောတထသီလံနဲ့မဆိုဘူးလား အဟံဘန္တိဘန်းလို့အတန်ရှည်ထွက်တာဟာနောက်ကဝိဆပေါက်ပါမှထွက်ရတာမဟုတ်လားဝိဆပေါက်မပါရင်ဘယ်လိုထွက်တော့ဘန်းမဟုတ်လားဒါပြန်အဲ့ဒီဘန္တိဆိုတဲ့ပုံမှာနောက်ကဝိဆပေါက်တွေ့လားမတွေ့ရင်ဘယ်လိုထွက်ရမှာဟေးအဲ့ဒါဒီအများကြီးရှိတယ်ဟုတ်ကဲ့လားအဟံဘန္တိ တိသရဏေနသဟထားကြပါစို့ပြောနေလဲမကုန်ဘူးဒါလို့ဆိုရင်လည်းသဘောတော့ပေါက်ပါပြီဟုတ်ကဲ့လားဒါတော့ဒီတဏှာသမှုရိယသစ္စာဟာသူ့ကိုပယ်မပဲပယ်နိုင်မပဲသူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်မယ်ဒီလိုမဟုတ်လားချုပ်ငိမ့်မယ်အဲ့ဒါမှဆင်းရဲချုပ်ငိမ့်ခြင်းအစစ်အမှန်ဖြစ်မယ် ဒီတဏှာသမုဒယသစ္စာရှိနေသမျှတော့ဘယ်တော့မှဆင်းရဲချုပ်ငြင်းခြင်းအစစ်အမှန်ဆိုတာမရနိုင်ဘူးဒီလိုမဟုတ်လားအဲ့ဒါဒီတဏှာသမုဒယသစ္စာဆင်းရဲခြင်းရဲ့အကြောင်းချုပ်ငြင်းသွားပြီဆိုလို့ရှိရင်တော့ဆင်းရဲမဖြစ်ပေါ်တော့ဘူးမဖြစ်ပေါ်ရင်ဆင်းရဲလည်းငြိမ့်ရောအဲ့ဒါနိရောဓသစ္စာဆင်းရဲငြိမ့်ခြင်းအမှန်ဒီလိုသိတာဟာသစ္စာဉာဏ်ဟုတ်ကဲ့လား သစ္စာညာဒါကြောင့်အဲ့လိုသိတာသစ္စာညာဒါကြောင့်ဒီဆင်းရဲခြင်းရဲ့အကြောင်းဖြစ်တဲ့တဏှာကိုပဲကိုပယ်ရမပယ်သမျှဆင်းရဲမငြိမ်းဘူးဒီလိုမဟုတ်လားအဲ့တော့ဒီဆင်းရဲဖြစ်ခြင်းရဲ့အကြောင်းသမှုရသစ္စာနဲ့ပတ်သက်လို့ပြုလုပ်ရမယ်ကိစ္စလုပ်ငန်းကဘာလဲပယ်ခြင်းကိစ္စဟုတ်တယ်မဟုတ်လားပယ်ခြင်းကိစ္စဘာကိုပယ်ခြင်းကိစ္စလဲတဏှာကိုပယ်ခြင်းကိစ္စ ဒါကြောင့်မလို့ဒီသမှုရိယပစ္စာတဏှာနဲ့ပတ်သက်လို့ပြုရမယ့်ကိစ္စကပယ်ခြင်းကိစ္စပဲတဲ့ဒါကြောင့်တဏှာဟာပယ်ရမယ်တရားတဲ့မလုပ်ရမယ်တရားအဲ့ဒါကိုပါဠိလိုပဟာတဗခေါ်တယ်ပယ်ရမယ်တရားဟုတ်ကဲ့လားမလုပ်ရမယ်တရားလဲပယ်ရမယ်တရားဟို ခုနဒုက္ခသစ္စာဆင်းရဲအမှန်တရားကတော့ဘာလို့ရမယ့်တရားလဲပိုင်းပိုင်းခြားခြားသိရမယ့်တရားအဲ့ဒါကိုပရိညေယလို့ခေါ်တယ်ပရိညေယပိုင်းပိုင်းခြားခြားသိရမယ်ပြက်ပြက်သားသားသိရမယ်ရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းသိရမယ်ဝိရဝါဒမသိရဝိရဝါဒသိလို့တော့ဆင်းရဲကမလွတ်ချင်သေးဘူးအခုတော့လောကသားအလုံးဟာဝိရဝါဒတော့မသိဘူးလားပိုင်းပိုင်းခြားခြားတော့သိလား ဟာမသိသေးတော့တကယ်ဆင်းရဲကလွတ်ချင်လားလွတ်ချင်ဘူးအဲ့ဒါကြောင့်မို့ဆင်းရဲကလွတ်ချင်ရင်ပိုင်းပိုင်းခြားခြားပြက်ပြက်သားသားပြီးပြီးပြင်းပြင်းကြီးကြီးလင်းလင်းရှင်းရှင်းလင်းလင်းသိရမယ်အဲ့ဒါကိုပရိညေယခေါ်တယ်ဟုတ်ကဲ့လားအဲ့တော့အဲ့ဒါလို့ယုံနာဟာဒုက္ခသစ္စာဆင်းရဲအမှန်ပဲလို့ပိုင်းပိုင်းခြားခြားသိပြီဆိုတော့အဲ့ဒီယုံနာပေါ်ညှိတွေ့တဲ့တဏှာရှိအောင်မလားအဲ့တော့တဏှာမပယ်နိုင်ဘူးလား ပယ်နိုင်တယ်ပယ်ရမယ်တရားပယ်နိုင်တယ်ဘာကြောင့်လဲပိုင်းပိုင်းခြားခြားသိရမယ်တရားကိုပိုင်းပိုင်းခြားခြားသိလို့ပိုင်းပိုင်းခြားခြားသိရမယ်ဆင်းရဲအမှန်ကိုပိုင်းပိုင်းခြားခြားဆင်းရဲပဲလို့သိတဲ့အတွက်ပယ်ရမယ်သူ့ပေါ်မှာညှိတွယ်နေတဲ့တဏှာကိုပယ်နိုင်တယ်အဲ့ဒါလို့ပယ်လိုက်ပြီဆိုလို့ရှိရင်တော့ဘယ်ဆိုင်သွားပါလဲနိရောဓဆိုင်ပြီနိရောဓဆိုတာဘာတော့ ဆင်းရဲချုပ်ငြိမ်းခြင်းအမှန်ဟုတ်ကဲ့လားဆင်းရဲချုပ်ငြိမ်းခြင်းအမှန်အကြောင်းတဏှာမှပယ်လိုက်ပြီဆိုတော့အကျိုးဆင်းရဲကဖြစ်အောင်မလားမဖြစ်တော့ဘူးမဖြစ်တော့ဆင်းရဲငြိမ်းရာဆက်ရောက်မသွားဘူးလားဒါကြောင့်မလို့နိရောဓသစ္စာဆင်းရဲငြိမ်းခြင်းအမှန်တရားကမျက်မှောက်ဉာဏ်ဖြင့်ဆိုက်ရောက်ရမယ်တရားတဲ့ ဉာဏ်ဖြင့်ဆက်ရောက်ရမယ်တရားဆိုတာဆိုက်ဆိုင်မဲ့မဲ့ကြီးကိုဉာဏ်နဲ့တွေ့ရမယ်တရားလို့ဆိုလိုတယ်။ဆင်းရဲခြင်းတဲ့သဘောကိုဉာဏ်နဲ့ဆိုက်ဆိုင်မဲ့မဲ့ကြီးကို တွေ့ရမယ်။အဲဒါကြောင့်မလို့ဒီနိရောဓသစ္စာနဲ့ပြုပတ်သက်လို့ပြုလို့ရမယ်ကိစ္စကဉာဏ်ဖြင့်သိမြင်ဆက်ရောက်ခြင်းကိစ္စ။ဘာကိစ္စလဲ။ကိစ္စဒါကြောင့် ဆင်းရဲချုပ်ငြင်းခြင်းသဘောနိဗ္ဗာန်ဟာဉာဏ်ဖြင့်သိမြင်ဆိုင်ရောက်ရမယ်တရားသစ္စိကာတဗ္ဗလို့ခေါ်တယ်။ဘာခေါ်လဲ။အဲဒါဓမ္မစကြာရတဲ့လူတွေဒီစကလုံးကပါဇတ်ထဲရောက်နေတာပါ။တံခောပဏိတံဒုက္ခនិရောဓောအရိယသစ္စာ ဒုက္ခនិရောဓအရိယသစ္စာလည်းရှိတယ်ဒုက္ခនិရောဓံအရိယသစ္စာလည်းရှိတယ်နှစ်ခုလုံးအမှန်ကြီးပါရဲ့ဒုက္ခនិရောဓအရိယသစ္စာသစ္စိကာတဗ္ဗန္တိမေဘိက္ခဝေပုဗ္ဗေအနနုတုတေတုဓမ္မေသူစက္ခဥဒ္ဒပါရိညာဏဥဒ္ဒပါရိသစ္စိကာတဗ္ဗံတွေ့တယ်မို့လားအဲ့ဒါဉာဏ်ဖြင့်သိမြင်ဆက်ရောက်ရမယ်တရားတဲ့အဲ့ဒါလို့သိတာဟာ ကိစ္စဉာဏ်ပဲ ဆင်းရဲချုပ်ငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဟာဉာဏ်ဖြင့်သိမြင်ဆက်ရောက်ရမယ်အရာပဲပဲတရားပဲပဲလို့သိတာဟာအဲ့ဒီនិရောဓသစ္စာနဲ့ပတ်သက်လို့ပြုလုပ်ရမယ်ကိစ္စကိုသိတာကိစ္စဉာဏ်နောက်ဒံခောပဏိဒံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္စာ ဘာဝေတဗန္တိမေဘိက္ခဝေပုပ္ပေအနနုတုတေတုဓမ္မေတုသက္ခောဥတ္တပါတိညာဏဥတ္တပါတိပညာဥတ္တပါတိဝိဇ္ဇာဥတ္တပါတိအာလောကော ဥတ္တပါတိဆင်းရဲငြိမ်းရာသို့ရောက်ကြောင်းအကျင့်လန်းအမှန်ဖြစ်တဲ့မေဃတစ္ဆာမေဃရှိပါဟာဖြင့်တဲ့မိမိတမေဃရှိပါနဲ့ပတ်သက်လို့ပြုလုပ်ရမယ့်ကိစ္စကတော့ဘာလဲဆိုတော့တဲ့ အဲ့ဒီမဂ်ကြီး၈ပါးကိုမိမိရဲ့တဏ္ဏမှာ ဖြစ်ပွားနေအောင်အကျဉ်းချင်းအဖန်မှပွားများရမှာတဲ့ဘယ်နည်းနဲ့ပွားများမလဲလဲလဲလေးရှုတဲ့နည်းနဲ့ပွားရှုနေသမျှမဂ်ကြီးနေဖြစ်နေတာမရှုတဲ့အချိန်မဂ်ကြီးမဖြစ်တော့ဟုတ်တယ်မဟုတ်လားအဲ့တော့မိမိတဏ္ဏဖြစ်ပွားတယ်ဆိုတာအစစ်မပြတ်ရှုမှဖြစ်ပွားမှာမဟုတ်လား အဆက်ပြတ်တောင်းပြတ်တောင်းဖြစ်ရှုမယ်ဆိုလို့ရှိရင်တော့ဖြစ်တဲ့အခါဖြစ်မယ်ပွားရဲ့လားမပွားဘူးအဆက်မပြတ်ရှုမှပဲဖြစ်ပြီးတာနဲ့ဆက်ဆက်ပြီးတော့ပွားမှာမဟုတ်လားအဲဒါကြောင့်ဒီမဂ်ကင်၈ပါးကမိမိသဏ္ဍာန်ဖြစ်ပွားစေရမယ်တရားဒီမဂ္ဂသစ္စာတရားနဲ့ပတ်သက်လို့ပြုရမယ့်ကိစ္စကဖြစ်ပွားစေခြင်းကိစ္စဟုတ်ကဲ့လား ဒါကြောင့်မလို့ဖြစ်ပွားစေရမယ့်တရားဖြစ်တဲ့အတွက်ဘာဝေတဗံဖြစ်ပွားစေရမည်ဟုတ်ကဲ့လားအဲ့ဒီစကားလုံးသိတယ်မလားတံခောပဏိတံဒုက္ခနိရောဓဂာမိနိပฏิပဒအရိယသစ္ဆံဘာဝေတဗန္တိမေဘိကဝေပုဗ္ဗေနနုတုတေတုဓမ္မေတုသက္ကဥတ္တပါရိညာဏဥတ္တပါရိပညာဥတ္တပါရိဝိဇ္ဇာဥတ္တပါရိအလောကဥတ္တပါရိ ဒီမက္ခသစ္စာဆင်းရဲငြိမ်းခြင်းရဲ့အကြောင်းအကျင့်လန်းဖြစ်တဲ့ဒီမက္ခင်၈ပါးဟာဖြစ်မိမိသဏ္ဍာန်မှာအမြဲမပြတ်ဖြစ်ပွားနေအောင်ပွားများရမယ်တရားပဲလို့သိတာဟာမေဃသစ္စာရဲ့ကိစ္စညာမေဃသစ္စာနဲ့ပတ်သက်လို့ပြုလုပ်ရမယ့်ကိစ္စဟာသူ့ကိုမိမိသဏ္ဍာန်ဖြစ်ပွားစေခြင်းကိစ္စပဲလို့သိတာဟာကိစ္စညာ အဲတော့ဒုက္ခသစ္စာမှာပိုင်းပိုင်းခြားခြားသိခြင်းကိစ္စသမှုရိယသစ္စာမှာပယ်ခြင်းကိစ္စនិရောဓသစ္စာမှာဉာဏ်ဖြင့်သိမြင်ဆက်ရောက်ခြင်းကိစ္စမေဃသစ္စာမှာပွားခြင်းကိစ္စဟုတ်ပြီလားအဲ့ဒီလိုသူသက်ဆိုင်ရာတစ္ဆာတစ်ပါးတစ်ပါးစီရဲ့ကိစ္စလုပ်ငန်းကိစ္စကိုသိတာဟာကိစ္စဉာဏ်ဟုတ်ပြီလား နားလည်ပြီရှင်းရဲ့လားမရှင်းလဲမပြောတော့ဘူးဟုတ်ကလားနားထောင်နေတော့ရှင်းမှာပဲပြီးတော့မေ့မေ့သွားလားမသိပါဘူးနော်ဒီတော့ဒုက္ခသစ္စာခေါ်တဲ့ယုံနံနှစ်ပါးဥပါဒာနဲ့ခန္ဓာများဟာဖြင့်ဘိုင်းမိုင်းခြားခြားသိရမယ်ပရိညေယတရားတွေဆင်းရဲကို ဖြစ်ပေါ်စေတဲ့အကြောင်းတရားတဏှာဟာဖြင့် ပယ်ရမယ်ပဟာတဗတရားအကြောင်းတဏှာချုပ်ငိမ့်လို့အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငိမ့်နေတဲ့နိဗ္ဗာန်និရောဓသစ္စာဟာဖြင့်ဉာဏ်ဖြင့်သိမြင်ဆိုင်ရောက်ရမယ်တရားသစ္စိကတပအဲ့ဒီဆင်းရဲခြင်းရသို့ရောက်စေတဲ့အကျဉ်းလန်းအမှန်မဲ့ခင် ရှိပါဟာဖြင့် မိမိတဏ္ဍာမှာအကျဉ်းချင်းအဖန်မှန်ထခထကအမြဲမပြတ်ဖြစ်ပွားစေရမယ်ဘာဝေတဗ္ဗတရားဟုတ်ပြီလားပါဠိစကားလုံးလေးမှတ်မိလားနည်းနည်းပါဠိစကားလုံးလေးမှတ်မိအောင်လို့ပထမဆုံးဒုက္ခသစ္စာနဲ့ပတ်သက်လို့ပါဠိစကားလုံးကဘာတော့ပရိညေယသမှုရိယသစ္စာမဟာတဗ္ဗနိရောဓသစ္စာ သစ္စိကာတ္ဘာမေဃသစ္စာဘာဝေတ္ဘာဒါတွေဟာသစ္စာဉာဏ်ပြောတာလားကိစ္စဉာဏ်ပြောတာလားကိစ္စဉာဏ်သစ္စာလေးပါးနဲ့ပတ်သက်လို့ပြုရမယ်ကိစ္စတွေလုပ်ငန်းကိစ္စတွေကိုပြောထားတာပြီးတဲ့အခါကျတော့မြတ်စွာဘုရားကတ္တဉာဏ်ဆက်ပြီးဟောတယ်ကတ္တဉာဏ်ဆိုတာ သစ္စာ၄ပါးနဲ့ပတ်သက်လို့ပြုလုပ်ရမယ့်ကိစ္စတွေပြုလုပ်ပြီးပြီလို့သိတာအဲ့ဒါကတည်းကဒုက္ခသစ္စာနဲ့ပတ်သက်လို့ပိုင်းပိုင်းခြားခြားသိရမယ့်ကိစ္စကြိုးကြိုးစားစားရှုမှတ်လိုက်တော့ပိုင်းပိုင်းခြားခြားသိခြင်းကိစ္စပြီးသွားရောအပြည့်စုံသိပြီးပြီသိခြင်းကိစ္စပြီးတာကိုလည်းပြီးပြီလို့သိတယ်သမုဒယသစ္စာနဲ့ပတ်သက်လို့မလုပ်ရမယ့်ကိစ္စလဲပယ်ရမယ့်ကိစ္စဒီကိစ္စလည်းပဲ ဒုက္ခကိုပိုင်းပိုင်းခြားခြားသိကြတဲ့ကညှိတွယ်မှုတဏှာရှိသေးလားအဲ့တော့ပယ်ခြင်းကိစ္စမပြီးဘူးလားပြီးတယ်အဲ့တော့အာဒါပယ်ပြီးပြီငါကဏမရှိတော့ဘူးအဲ့လိုသိတာသမုဒိယပစ္စနဲ့ပတ်သက်လို့ပယ်ခြင်းကိစ္စလည်းပြုပြီးပြီသိတယ်ကတာညာနောက်និရောဓသစ္စာနဲ့ပတ်သက်လို့ဆင်းရဲငြိမ်းတဲ့သဘောကိုဉာဏ်နဲ့သိမြင်ဆက်ရောက်ရမယ် ဆိုတော့အခုနတဏှာသမုဒိယသစ္စာမှာပယ်ပြီးရအကြောင်းမှာပယ်ပြီးရအကျိုးဆင်းရဲဖြစ်ပါအောင်မလားမဖြစ်တော့အကျိုးဆင်းရဲငြိမ့်နေတဲ့သဘောတည်းဉာဏ်နဲ့သိပြီးဆက်ရောက်မနေဘူးလားရောက်နေတော့အဲ့တော့တစ္ဆိကာတ္တဗဒီကိစ္စလည်းပြီးပြီပေါ့ဉာဏ်နဲ့သိမြင်ဆက်ရောက်ရမယ်ကိစ္စလည်းပြီးပြီကတညာဒီလိုသိတာကတညာဒါဖြင့် ဘာကြောင့်များဆင်းရဲငြိမ်းရသို့ရောက်ဆက်ရောက်သွားပါလိမ့်မလဲမေဃသစ္စာဆင်းရဲငြိမ်းချောင်းအကျင့်လန်းကိုမိမိတဏ္ဍာမှာအကျိငြိမ်းအဖာမှန်ထခါထခါဖြစ်ပွားအောင်ရှုမှပွားများအားထုတ်လို့မဟုတ်ဘူးလားအဲ့တော့အခုဆင်းရဲငြိမ်းသွားပြီဆိုတော့ရှုမှတ်ပွားများခြင်းကိစ္စလုပ်ဖို့လိုသေးသလားအဲ့တော့ရှုမှတ်ပွားများခြင်းကိစ္စ ပွားစေခြင်းကိစ္စပြီးမလွားဘူးလားအဲ့ဒီပြီးတယ်လို့သိတာလေကတညာဟုတ်ပြီလားနားလည်တယ်နော်ဒုက္ခသစ္စာနဲ့ပတ်သက်လို့ပိုင်းပိုင်းခြားခြားသိခြင်းကိစ္စပြီးပြီလို့သိပြီကတညာသမုဒိယသစ္စာနဲ့ပတ်သက်လို့ပယ်ခြင်းကိစ္စလည်းလောက်ပြီးပြီကတညာနိရောဓသစ္စာနဲ့ပတ်သက်လို့ဉာဏ်ဖြင့်သိမြင်ဆက်ရောက်ခြင်းကိစ္စလည်းပြီးပြီ ဘာညာလဲကတညာမေဃသစ္စာနဲ့ပတ်သက်လို့မိမိတဏ္ဍာဖြစ်ပွားခြင်းကိစ္စလဲပြီးပြီဘာညာလဲဒါညာသစ္စာညာက၄ခုကိစ္စညာက၄ခုကတညာက၄ခုပေါင်းတော့ဘယ်လောက်တော့အဲ့ဒီ12ပါးကိုအချင်းအရာ12ပါးခေါ်တယ်အချင်းအရာ12ပါးခေါ်တယ်အဲ့ဒီ သစ္စာအမှန်တရားပဲလို့သိတဲ့သစ္စာညာပြီးတော့ပြုလို့ရမယ့်ကိစ္စကိုသိတဲ့ကိစ္စညာဒီကိစ္စတွေပြုပြီးပြီလို့သိတဲ့ကတညာအဲ့ဒီသုံးခုကိုတော့တိပရိဝတ္တအပြန်သုံးပါလို့စာကသုံးတယ်တိပရိဝတ္တအပြန်သုံးပါဆိုတာသစ္စာညာကိစ္စညာကတညာကိုပြောတာအဲ့တော့သစ္စာညာမှာလည်းသစ္စာ၄ပါးရှိလို့ အမှန်လို့သိတာ၄မျိုးကိစ္စဉာဏ်မှာလည်းတစ္ဆာ၄ပါးရှိလို့ပြုလို့ရမယ့်ကိစ္စ၄မျိုးဆိုတာသိတယ်ကတဉာဏ်မှာလည်းအဲ့ဒီကိစ္စတွေပြုတ်ပြီးပြီလို့၄မျိုးလုံးနဲ့ပတ်သက်လို့သိတော့၄ခု၄ခု၄ခု၃လီ၁၂ခုအဲ့ဒါကို အချင်းအရာ၁၂ပါးခေါ်တယ် ဧဝံတိပရိဝတံဓဝတတာကာရံယထာဘူတံညာဏတတနံသူဝိတုဒ္ဓံဟောတိဧဝံဤသို့တိပရိဝတံအပြန်၃ပါးရှိတော်ဝါ၃ပြန်ရှိတော်ဓဝတတာကာရံအချင်းအရာ၁၂ပါးရှိတော်ညာဏတတနညာအမြင်သည်အဲ့လိုလာတယ်ဒီတော့ဒီကနေ့ဒီလောက်နဲ့ရကြစို့ပြီးမှရှိဆက်ကြအောင်ညဒီနေ့ သစ္ဆညာကိစ္စညာကတညာရှင်းပြီနော်အဲ့ဒါပါဠိလေးပြန်ရွတ်လိုက်မယ်ကိုရထားတဲ့ပါဠိဟာဒါဖြင့်သစ္ဆညာပြောတာပဲဒါလိယဒါဖြင့်ကိစ္စညာပြောတာပဲဒါဖြင့်ကတညာပြောတာပဲလို့မှတ်မိအောင်သစ္စာဉာဏ်ကဣဒံခောပနဘိကဝေဒုက္ခအရိယသစ္စာဇာတိပိဒုက္ခဇရာပိဒုက္ခ သောကမရဏံပိဒုက္ခံသောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခအပိယေဟိတံယောဂောဒုက္ခောပိယေဟိဝိပယောဂောဒုက္ခောယံပိသန္နလပတိတံပိဒုက္ခံတံခိတေနပင်စုပါဒာနေခန္ဓာဒုက္ခပင်စုပါဒာနေခန္ဓာပြီလားမမာရဘူးနော်အဲ့ဒါက ဒုက္ခသစ္စာနဲ့ပတ်သက်လို့သစ္စာဉာဏ်ပြောသည်ဟုတ်ကဲ့လားသမုဒိယသစ္စာနဲ့ပတ်သက်လို့သစ္စာသစ္စာဉာဏ်ကယာယံတဏဘောနဘဝိကနန္တိရာဂသဟဂတာတတရာတတရာပိနန္တိနီတေယထိတံကာမတဏဘဝတဏဝိဘဝတဏအယမေဝဒုက္ခသမုဒိယအရိယသစ္စာအဲ့ဒါကသမုဒိယသစ္စာနဲ့ပတ်သက်လို့သစ္စာဉာဏ်ကိုပြောတာ ဣဒံဟောပန္နဘိကဝေဒုက္ခនិရောဓောရိယသစ္ဆံတတ္တာယေဝတနာယအသေးသဝိရာဂនិရောဓောသာကောပฏิနေတေကောမုတ်တိအနာလယောအယမေဝဒုက္ခသမုဒယောအရိယသစ္ဆံအဒုက္ခនិရောဓောအရိယသစ္ဆံဒါကនិရောဓသစ္ဆာနဲ့ပတ်သက်လို့သစ္ဆာညာ ဣဒံကောပနာဘိကဝေဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံအယမေဝအရိယောအထင်ကြီးကောမေကောတိယတိတံသမ္မာဒိဋ္ဌိပိယလသမ္မာဝါယသမ္မာဝါယမောသမ္မာတတိသမ္မာသမာဓိဒါကမေဃသစ္စာနဲ့ပတ်သက်လို့သစ္စာဉာဏ်နောက်ကိစ္စဉာဏ်၃ပါး တံခောပဏိဒံဒုက္ခံအရိယသစ္စာပရိညေယံတိမေဘိက္ခဝေပုဗ္ဗေနနုတုတေတုဓမ္မေတုသကုံဥဒ္ပါတိညာဏဥဒ္ပါတိပညာဥဒ္ပါတိဝိဇ္ဇာဥဒ္ပါတိအာလောကောဥဒ္ပါတိဒါကပါလဲဒုက္ခသစ္စာနဲ့ပတ်သက်လို့ကိစ္စဉာဏ်ဟုတ်လားနောက်တစ်ခုကဒီတံခောပဏ္ဏဘိက္ခဝေ ဒုက္ခသမုဒယံအရိယသစ္ဆံပဟာတဗန္တိမေဘိက္ခဝေပုဂ္ဂေနနုတုတေတုဓမ္မေတုသက္ခုံဥတပါတိဒါကပါလေသမုဒယသစ္စာနဲ့ပတ်သက်လို့ကိစ္စညာပြုလုပ်ရမယ့်ကိစ္စဒံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံသစ္စိကာတဗန္တိမေဘိက္ခဝေပုဗ္ဗေနနုတုတေတုဓမ္မေတု စက္ကုံဥတ္တပါတိဒါကနိရောဓတစ္ဆာရဲ့ကိစ္စညာဟုတ်ကလားတံခောပဏိတံဒုက္ခနိရောဓဂามိနိပฏิပဒာအရိယသစ္စာဘာဝေတပ္ပန္တိမေဘိကဝေပုဝေနနုတုတေတုဓမ္မေတုသက္ကုံဥတ္တပါတိဒါပါလေမဂ္ဂသစ္စာရဲ့သစ္ကိစ္စညာဟော ကိစ္စဉာဏ်ဘယ်နှခုပြီးသွားလေးခုကိစ္စဉာဏ်ပြီးတော့ဘာဉာဏ်သွားရမှာလဲအတ္တဉာဏ်တံခောပဏိတံဒုက္ခအရိယသစ္စာပရိညာတန်တိမေဘိခဝေရှိကကိစ္စညာတုံးကပရိညေပရိညေယံတိမေလို့ဆိုတယ်ဒီမှာကတညာကြတော့ပရိညာတန်တိမေဘိခဝေ ပရိညာတန်ဆိုတာပိုင်ပိုင်ခြားခြားသိပြီးပြီဒါပြောတာညာတန်ဆိုတာဟုတ်ညာတဗံကသိရမယ်ဒီမှာကတော့ညာတန်ကတော့သိပြီးပြီပရိညာတန်တိမေဘိခွေပုဂ္ဝေနနုတုတေတုဓမ္မေသူသက္ခုံဥတ္တပါတိညာနာဥတ္တပါတိပညာဥတ္တပါတိဝိဇ္ဇာဥတ္တပါတိအာလောကောဥတ္တပါတိပါလဲ ဒုက္ခသစ္စာရဲ့ကတညာဟုတ်ကဲ့လားတံခောပဏိတံဒုက္ခသမုဒယအရိယသစ္စာပဟပဟိနံတိမေဘိက္ခဝေသစ္စာကိစ္စညာတော့ကပဟာတဗံအခု ကတညာကြတော့ပဟိနံပဟာတဗံဆိုတာပယ်ရမယ်ပဟိနံဆိုတာပယ်ပြီးပြီဟုတ်လား ဝိနန္တိမေဘိက္ခွေပုဗ္ဗေနနုတုတေတုဓမ္မေသူစက္ခုံဥတ္တပါရိညာဏဥတ္တပါရိပညာဥတ္တပါရိဝိဇ္ဇာဥတ္တပါရိအာလောကောဥတ္တပါရိဘာလဲသမုဒိယတစ္ဆာရဲ့ကတညာနော်တံခောပဏိတံဒုက္ခនិရောဓံအရိယသစ္ဆံတစ္ဆိကတံတိမေဘိကဝေပုဝေနနတုဓမ္မေသူစက္ကုံဥတ္တပါတိဒီမှာတစ္ဆိကတံ ဟိုကိစ္စညာတုန်းကတစ္ဆိကာတပံဒီမှာတစ္ဆိကတံတစ္ဆိကတံဆိုတာမျက်မှောက်ပြုတ်ပြီးပြီးညာနဲ့ဆက်ရောက်ပြီးပြီးပြက်ပြက်ထင်ထင်ကြီးသိမြင်ပြီးပြီလို့ဆိုလိုတာဆင်းရဲငြိမ်းတဲ့သဘောကိုညာနဲ့ဆက်ရောက်ပြီးပြက်ပြက်ထင်ထင်သိမြင်ပြီးပြီတစ္ဆိကတံအဲ့တော့ဘာညာနှုံးនិရောဓသစ္စာရဲ့ကတညာ တံခောပဏိတံဒုက္ခនិရောဓဂ ामिनि ပฏิပဒအရိယသစ္စာဘာဝိတံတိမေဘိက္ခဝေပုဝေနနုတုတေတုဓမ္မေတုသက္ခုံဥတပါတိဟိုကိစ္စညာနှုံးကတော့ဘာဝေတပန္တိဒီကြတော့ဘာဝိတန္တိဘာဝေတပံဆိုတာဖြစ်ပွားစေရမယ်ဘာဝိတံဆိုတာအပြည့်အစုံ ဖြစ်ပွားပြီးပြီ ဟုတ်ကဲ့လားဘာကိုအပြည့်ဆုံးဖြစ်ပွားစေပြီးပြီလဲမေဃသစ္စာတရားမေခင်၈ပါးမိမိသဏ္ဍာန်မှာမပြတ်မလရှုမှတ်သောအဖြစ်ဖြစ်ပွားစေပြီးပြီဒီလိုမလားသူကဘာလဲမေဃသစ္စာရဲ့ကတညာဟုတ်ကဲ့လားအဲ့ဒါကလေးသဘောပေါက်ရမယ်ကို ဖြေးဖြေးလေးရွတ်ရင်နည်းနည်းမရိပ်စားမိဘူးလား ငြိမ့်စမ်းမိတယ်အဲ့လိုဆိုပိုးပြီးတော့သရတရားမဖြစ်ပေဘူးလားမသိဘဲနဲ့ရမ်းပြီးတော့ဥဒ္ဓပါတိဥဒ္ဓပါတိလုံနေလို့တော့သရတရားအဖြစ်နေတာပေါ့ဘာကြောင့်ဆိုမသိပဲကိုမဟုတ်ဘူးလားနားလေသဘောပေါက်ပြီးရွတ်တဲ့အခါကျတော့သရတရားတွေဖြစ်တော့ပိုးပြီးကုသိုလ်ပွားတာပေါ့ဒီကနေ့ဒီလောက်နဲ့တော်ပြီဒါကြောင့်ဘုန်းကြီးတို့ပြိဿဟာမြတ်စွာဘုရားမိတ်ကြတဲ့လက်ဝဲစွန်းလက်ရာစွန်းအစွန်းသမ မကရောက်စေပဲနဲ့အလယ်စွန်းဖြစ်တဲ့အလယ်လန်းဖြစ်တဲ့မစ္စည်းမပฏิပဒါမဲ့ခင်၈ပါးအကျင့်တရားကိုမိမိသဏ္ဍာန်မှာဖြစ်ပွားစေခြင်းအပြင်တစ္ဆာ၄ပါးကိုတစ္ဆာညာအမှန်တရားပဲလို့သိတဲ့အသည့်ကိစ္စညာပြုလုပ်ရမယ်ကိစ္စကိုသိတဲ့အသည့်ကတညာအဲ့ဒီကိစ္စကိုပြုလုပ်ပြီးပြီလို့သိတဲ့အသည့်မိမိတို့သဏ္ဍာန်ဖြစ်ပွားအောင်ကြိုးစားအထောက်ကြခြင်းအပြင် ဆင်းရဲခတ်သိမ်းငြိမ်းရာနိရောဓသစ္စာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။